ဣတိတမစဉ်ဖြစ်ခြင်းရဲ့အကြောင်း7မျိုးထဲမှာစီလာနုစတိမိဒီလာရဲ့မကြိုးမပြတ်ပုံတန့်ရှင်းပုံဆင်ခြင်မိတဲ့အခါနှစ်သိအာရဝန္တာရဲ့ပိဋိအကြီးအကျယ်ဖြစ်လာတယ်ဆိုတာပေါ့လေဟောတော့ပါတယ်တိလာတကယ်အရေးကြုံတဲ့အခါမှာတိတ်ကိုအားကိုးရပါတယ် အကုရဂုံလေးဖျားလက်တဲ့တော်ခါလာကအမျိုးသားတယောက်ဖျားတရားကြားနာပြီးတော့တတ္တရိယတတ္တရိယဒီလိုကြတာဝကညာကြီးပွားပြီးတော့ယဟန်ဖြစ်ခံယူယဟန်တရားကြီးကျင့်သုံးရမှာဒီကဏ္ဍဆဲဆဲပေါ့ဒီကဏ္ဍဆဲဆဲလေးမှာကုသီလကိုဆင်ញင်လို့နှစ်သိအားတဲ့ပိဋိတွေဖြစ်ပြီးယဟန္တာအထိအဲ့ဒါဖြစ်သွားတာလေးသာဂါရီအတူချုပ်ပြီးတော့ပြောပါမယ် တို့ရဲ့ကြောင့်လေးတစ်ခုမှာအဲ့ဒီဘုဘောရောက်တဲ့အထိသမဏတမခေါ်တဲ့ကိလေသာငြိမ်းချောင်းခြံတရားတွေယူတည်တည်နဲ့စိတ်ဆက်ဆက်နဲ့လုံလောက်ရထားပြီးတော့အထုတ်နေတာသူကတော့လောဘဒေါသစသဖြင့်ကိလေသာတွေလျော့ပါပြီးတော့နောက်ဆုံးကင်းပြအောင်ဆိုရည်ရောချက်နဲ့အထုတ်တယ်သူရဲ့မကြီးမကြီးခေါ်မလားအဲညီငယ်ရဲ့ဇနီးပေါ့လေ သူ့ရဲ့ညီငယ်ဇနီးကအင်းကနေပြီးတော့သူအပ်ခဲ့တဲ့ပစ္စည်းတွေရလိုတဲ့အနေနဲ့လောဘတွေဖြစ်နေတယ်ဒီကိုယ်တော်ကြီးသာသနာ့ဘောင်မပြောလို့ထွက်လာရင်ပစ္စည်းတွေခွဲဝေပေးရတော့သူတို့မှာနေပါပေါ်ရရှိတယ်အကုန်လုံးအပိုင်စီးကျင်တာနဲ့ကိုယ်တော်ကြီးဒီကိုလူသားသမားတွေလှုပ်ပြီးတော့အသက်ခိုင်းတယ်ဒေါသတွေဖြစ်ပြန်တယ်တော်တော်ဆိုးတယ်လောဘဒေါသတွေဆိုတာအဲ့တော့ လူသားသမားတွေဟာသွားရောက်ပြီးတော့ဝိုင်းတဲ့အခါကုတော်ကြီးတရင်သုံးတဲ့ကြောင်းလေးဝိုင်းတဲ့အခါသူ့ကိုတတ်မယ်ဆိုတဲ့အခြေအနေသိတော့ခဏတိခါမှာอืมဘယ်မှမပြေးပါဘူးဒါပဲနဲ့မရဘူးလူဆိုတာဒီမှာအာမခံချက်မရှိဘူးတဲ့ဒီတော့အာမခံချက်မရှိဘဲနဲ့တော့အဲတော့ခွင့်လွတ်လို့မဖြစ်ဘူးတဲ့ဒါနဲ့သူကအာမခံချက်ပြေးလိုက်ပါတယ်အနည်းပါရှိတဲ့ကြောက်တုံးတစ်ခုကိုယူပြီးတော့ပေါင်နှချောင်းလုံးတစ်ခါရိုက်ချိုးပလိုက်တယ် ။ပေါင်တစ်ချောင်းလုံးကျိုးသွားတယ်ဆိုတော့ဘယ်လောက်များနာမလဲဆိုတာစဉ်းစားဖို့။အဲ့ဒီရဲ့နောက်ပိုင်းမှာတီလနဲ့ဆက်ပြီးတဲ့သူရဲ့ထူးခြားချက်တွေခါတဲ့ဒီမှာဖြစ်သွားတာ။အဲ့တော့သူသူမကြီးနဲ့သူနဲ့ကြွားချပုံလေးတော့နှိုင်းရှင်ကြည့်ပေါ့။ဒီကိလေသာပူတွေရောဖို့ငြိမ်းဖို့ချမ်းသာဖို့ကိုယ်ကကိလေသာတွေဖြည့်ပေးတယ်တော့အဲ့ဒါလေးကြည့်ပေါ့။သူသသမားတွေခဏတားတာတော့တေးမှကြောက်လို့မဟုတ်ပါဘူး သူကြောက်တာတစ်ခုရှိတယ်သူ့မှာကရန်တရားတွေအားထုတ်လို့ကိစ္စမပြီးသေးဘူးကိလေသာတွေရှိနေသေးတယ်ကိလေသာတွေရှိနေတာကိုသူယုံဖို့ဆက်ဆုံးနေတာသူ့ဘဝကိုဒီတော့လူသားသမားတွေကယုတ်တည့်တတ်လို့တည်သွားရင်ကိလေသာနဲ့တည်ရတာတိတ်ဆက်ဆုပ်เสียကောင်းတယ်ဆိုတာပေါ့လေအဲ့ဒီဘဝမျိုးသိပြီးတော့သူယောနေယောတော့တရားလေးရတဲ့အထိကိလေသာတွေကုန်တဲ့အထိသူသူ တရားအားထုတ်လို့လို့တားမြစ်တဲ့သဘောပါပဲခဏတိခါဖို့ရပါ့ဒီမှာမေတ္တာရက်ခံတဲ့သဘောပါပဲဘုံလုံးချောင်းလုံးကျိုးသွားတယ်အယိုးတွေကျိုးသွားတယ်ဆိုတော့စဉ်းစားကြည့်ပေါ့ဘယ်လောက်များနာရှာမလဲဆိုတာခုယောဂီတွေတောင်းတော့ရှိသေးတယ်တို့ကြဟိုလည်းကပူဒီနာပူရာထုံခြင်းစသည်ပေါ့လေအဲ့ဒါတွေတော့မတိမခံနိုင်ဘူးတို့ကြရွှေ့လိုက်ပြင်းလိုက်ပြောင်းလိုက် မျိုးမျိုးလုပ်နေတာပေါ့လေအဲ့ဒါမျိုးတော့ကြာမျက်စိဖွင့်ပြီးတော့ဟိုကြည့်ကြည့်ကြည့်လိုက်အချိန်ကလည်းပဲကြာခဲ့ကြာခဲ့ဆိုပြီးတော့တွေးလိုက်ပေါ့ဒီမျိုးဖြစ်နေတာအဲ့ဒီပေါင်းတစ်ချောင်းကျိုးတဲ့ဒဏ်ရာနဲ့အခုတရားထုတ်လို့ပေါ်တဲ့ခံစားမှုနဲ့ရှင်းကြည့်ပေါ့ဘယ်လောက်များမလဲဆိုတာကိုတော်ကြီးသိခံရှာတယ်ဒီကလည်းပဲတရားရှိမှနေတဲ့ပုဂ္ဂိုလ်ကြီးဆိုတော့ငြင်းပြမှတ်နေတာနာလာလေးလက်မှတ်မှာပေါ့အခြားပေါ်တာလည်းမှတ်မှာပေါ့ဘယ်လောက်များနာရှာမလဲဆိုတာပေါ့တတိမလို့ဘူး တတိမလို့တော့အဲ့ဒီတတိကဖြစ်လာနိုင်တဲ့ကိလေသာကိုသူကတားထားတာဟွန်းကိလေသာကြီးကိလေသာအရင်တွေကိုသူကတားတာပေါ့တတိနဲ့တားတဲ့အဲ့လိုတားတော့မှသူကဆင်းရဲတယ်မိမိရရမ်းပြီးတဲ့ချိန်ကစပြီးတော့အခုအထိရဟန်းတိလာရေဟွန်းကျိုးပြက်တာများရှိသလားဆိုတာပေါ့ ဘာမှသူ့မှာသီလမှာအနာအဆာမရှိ အကုန်လုံးရှင်းနေတာသီလစင်သီလတွေစင်ကြတာတွေ့ရအိုးဝင်တာလိုက်တာတိတ်ဝင်တာလားပီတိတွေဖြာပြီးတော့တခါတည်းအကြီးအကျယ်ဖြစ်လာပီတိတွေဖြစ်သွားရင်သူခံစားရတဲ့ဝေဒနာတော့တနည်းနည်းနဲ့ရော့သွားတာပဲသက်သာသွားတာပဲအခုယောဂီတွေနည်းနည်းနည်းအားထုတ်လို့ဝေဒနာတွေများကျော်သွားပြီဆိုလို့ရှိရင်နိဗ္ဗာန်အားတဲ့ပီတိတွေဖြစ်လာတဲ့အခါဟွန်း သိကောင်းတာဝေဒနာကြီးတက်တက်ရှိပြီးတဲ့အခါမျိုးမှာပဲဝေဒနာမရတာကိုကောင်းနေတာပဲဘာမှမမှုတော့ကြောက်တော့အဲ့ဒီဖြစ်လာတဲ့ပီတိတွေကိုပဲသူရှုတာပဲနှစ်သိမ့်နဲ့နှစ်သိမ့်နဲ့အားရတယ်အားရတယ်ဆိုတော့ခဏချင်းပဲခန္ဓာကိလေသာကမှရန်တာဖြစ်သွားတာတီလာများဘလောက်အားကိုးရတယ်ဆိုတော့ကြည်ပါတီလာဆင်ရင်တော့ပီတိတွေဖြစ်ပီတိကိုဆက်ရှုတဲ့အခါကျတော့ဥပဒနာညာနဲ့အစဉ်စဉ်တက်ပြီးတော့နောက်ဆုံးရန်တာဖြစ်သွားတာဒါတော့ စိတ်ငြိမ်သက်ပြီးတော့ဝိပဿနာချမ်းသာ မချမ်းသာဖို့ချမ်းသာရလို့တဲ့ပုဂ္ဂိုလ်များတီလာတွေပေါ့လေကျူတွေမြဲထားဖို့သိအရေးကြီးပါတယ်တီလာမြဲလေးလေးတရားထုတ်လို့လွယ်လေးလေးတမာတိဖြစ်လွယ်လေးလေးဉာဏ်ပွင့်လေးလေးပဲသိအရေးကြီးပါတယ်မှာတကယ်အရေးကြုံတဲ့ခါကျတော့တီလာအကြောင်းပြုပြီးတော့တရားဓုတွေရသွားတာတခဏချင်းလေးပဲသိအားကိုရတာတီလာဘာမှလည်းဝင်နေတာမဟုတ်ဘူးတီလာပါပါပဲ စာနာညာတာသိထားပြီးတော့မတရားလူတွေဆိုလို့ရှိရင်မတရားတဲ့မှုတွေကရှောင်းနေလေရတာပါခဲယုံဘယ်လိုလဲပြီးတော့နောက်တစ်ခုကကြာကာနုစတိမိမိဧကစွန်ကြဲမှုဘာမထတ္တအောက်မေ့ဆင်ခြင်ပြီးတော့လည်းပဲပီတိတွေဖြစ်ပွားစေပါတဲ့ဇာကနုသတိဘာဝနာပွားခြင်းဖြင့်နှစ်တရားတဲ့ပီတိတွေဖြစ်ဖို့ဆိုတာဒီလိုဒါနကုသိုလ်မှုပြုတဲ့အခါမှာ ပါရမီမြောက်ရည်ရွယ်ချက်ကောင်းကောင်းနဲ့ပြည့်မှလည်းပဲနှစ်သိအားတဲ့ပိဋိတွေပွားလို့ဖြစ်ပါတယ်။ပါရမီမြောက်ဆိုတာမိမိရဲ့ကိုယ်ကျိုးနည်းနည်းမှငဲ့ကွယ်မှုမရှိဘဲနဲ့မြတ်ချမ်းသာစီရင်အကျိုးမှလည်းကောင်းဘဝလွမြောက်ဘဝမှာအဲဘဝဆင်းရဲတွေမှာလွမြောက်ပါခြင်းအကျိုးမှလည်းကောင်းရည်ညွှော်ပြီးတော့ပြုရတဲ့ဒါနကုသိုလ်မျိုးသာပါရမီဒါနမြင့်မြတ်တဲ့ဒါနလို့ဆိုနိုင်ပါတယ်မြင့်မြတ်တဲ့စာကလို့ဆိုနိုင်ပါ သူကတော့ဒုဗိကကာလခေါ်တဲ့အစာရည်စာခေါင်းပါနမတဲ့ပေးတွေများစိုက်လာပြီဆိုရင်ကိုယ်ရှိတဲ့ပစ္စည်းလေးမုံမြတ်မြတ်ပစ္စည်းလေးတွေပေါ့လေတရင်သုံးမော်လေးလှူရတဲ့အခါမျိုးဩဒီလိုအခါမျိုးတောင်မှာကရှားရှားပါးပါးမုံမြတ်မြတ်ထားပြီးတော့လှူနိုင်တယ်ဆိုတာပေါ့လေဝန်တာရတာလူတွေဖို့ရဆိုလို့ရှိရင်အဲ့ဒီလိုဒုက္ခကာလမျိုးမှာဒီလရှိတဲ့ပုဂ္ဂိုလ်တွေလူရ ကျင့်နဲ့ပြည့်စုံတဲ့ပုဂ္ဂိုလ်တွေလှူရတာပါအဲ့လိုအလှူဒါနမျိုးစေးစားလိုက်လို့ရှိရင်သိပီတိတွေဖြစ်တာအာယိပီတိတွေဖြစ်တာဒီလိုကြောင့်ကအဘိယဒုဒ္ဒကာမဏိမင်းဟာစစ်တိုက်တုံးတောထဲမှာပေါ့ဒီစီပြေးနေတော့ရှားပါတဲ့အခါပေါ့လူနှစ်ယောက်နဲ့ညင်းသုံးယောက်စားပေါ့စားဖို့ပြေးနေတော့မှ လူကံပုဂ္ဂိုလ်ကြွလာတာနဲ့မလို့လှူလိုက်တာသူလှူတဲ့ပစ္စည်းတွေထဲမှာဆိုလို့ရှိရင်အဲ့ဒီခါလှူရတာတော့ဝင်းတာတာမရှိဘူးတဲ့သိဝင်းတာတာပဲတဲ့မှာထားရတာဒီထဲမှာမှတ်တမ်းတွေပြပါတယ်တော့မှတ်ချက်တွေပြပါတယ်တော့ရှာရှာပါပါဖြစ်တဲ့အခါမျိုးမောမြတ်မြတ်ထားပြီးတော့များလှူရမယ်ဆိုရင်သိပီတိဖြစ်တာအဲ့ဒါလိုပီတိဖြစ်နေတော့အောင်စွန့်ကြဲပေးကနဲ့စာကကိုအာယုံပြုမိလို့ရှိရင် သိပြီးတော့ပီတိတွေဖြစ်လာဖြစ်တတ်တယ်တဲ့ဒီလိုဆိုပါတယ်အဲ့ဒီလိုနည်းနဲ့လည်းပဲပီတိတွေဖြစ်ပွားစီပါတဲ့ဒီချင်းနဲ့ပတ်သက်ပြီးတော့ဘုန်းကြီးများကိုယ်တွေလေးတွေထည့်ပြီးတော့ပြောချင်ပါတယ်ဒါပေမဲ့လို့အချိန်ကမလုံလောက်တာနဲ့ဟုတ်လို့မပြောတော့ပါဘူးချင်းကျုပ်ကတော့လာရောက်ပြီးတော့အထုတ်တဲ့ယောဂီများဇေယျကပြတ်ပြီဆိုရင်တရားကလည်းပဲအချိန်လေးကကောင်းနေအဆက်အားထုတ်လို့ရှိရင်တရားတွေ ပြည့်စုံသွားနိုင်တယ်ဈေးကလည်းပဲဆက်เสียမရှိဟိုလွန်ခဲ့တဲ့နှစ်တရားပေါ့လေအခုတော့ပေါ်ပါတယ်ပြီးတော့ဘာလို့ရလဲဆိုတော့သူတို့ကိုကြိတ်ပြီးတော့ပေါ့လေကမ္ဘာထဆရာတွေကဈေးထောက်ပါတယ်ဈေးထောက်တော့တရားများရသွားပြီပြည့်စုံသွားပြီဆိုအိုးသိဝင်းတာလာပဲခါလေရှားပါတဲ့ပုံကိုယ်ကြီးထောက်ပါလိုက်ရတာလို့တရားတွေနေရာကျတယ်ဆိုသိဝင်းတာတယ်စာကနုတိဘာဝနာဘာဝနာတွေပွားတာပြီးတော့အဲ့ဒီလိုပုံကိုယ်တွေကိုပဲ တရားခက်ခဲမရှိရအောင်ဆိုပြီးတော့ငွေမတည်ပြီးတော့ပေါ့လေဆောင်ရွက်လို့အောင်မြင်တဲ့အချက်ကလေးတွေပေါ့လေဘုန်းကြီးကိုယ်တွေအများကြီးရှိပါတယ်ဒါတွေသိဝင်တာလေအဲ့ဒါတွေရှားပါတဲ့ပုံကိုယ်တွေအခုလိုတရားနဲ့ပတ်သက်ပြီးတော့ခက်ခဲကြုံနေတဲ့အခါမှာအပြည့်ချင်းပြောင်းရပြီဆိုသိဝင်တာဒါကမှအဲပြီးတော့ဒေဝဒေဝတာနုစတိဒေဝတာနုစတိဆိုတာကတော့သူ့အတိုင်းပါလာပြန်ရင်နတ်တွေကိုဖမသတိရခြင်းဆိုတာလည်း ဒီလိုပြန်ရမှာပါပဲဒါပေမဲ့ဒီလိုတော့မဟုတ်ပါဘူးအိဗေယလက်ပြည်လောကကျမပြည်လောက ရောက်နေကြတဲ့ထက်တန်းစားပုဂ္ဂိုလ်တွေဟာအလကားသူတို့ရောက်နေကြတာမဟုတ်ဘူးအခြေခံကောင်းတာပြည်ကောင်းကျိုးရဆိုးတာပြည်ဆိုးပြရဆိုတဲ့ဒီလိုတတ္တတရားရှိကြတယ်တတ္တတရားအခြေခံပြီးတော့မကောင်းတာတွေရှောင်ရှားပြီးတော့ကောင်းတာတွေဆောင်ပွားကြတာဒါနကုသိုလ်တွေလုပ်ကြတာ သီလတွေစောင့်တည်ကြတာတည့်တည့်တိုးမြင့်ပြီးတော့ဘာဝနာတရားတွေအားထုတ်ကြတာဒီလိုတတ်တာသီလအစရှိတဲ့ကုသိုလ်ဒူးတွေကြောင့်သူတို့ဟာနတ်ပြည်လောကမြမပြည်လောကရောက်ကြရတာသူတို့မှာတတ္တသီလအစရှိတဲ့တရားတွေရှိသလိုငါမှာလည်းပဲမိမိမှာလည်းပဲဒီတရားတွေရှိတယ်ဒီတရားတွေမသေးလာဘူးတတ္တမသေးလာဘူးသီလမသေးလာဘူးအခြားအခြားကုသိုလ်တရားတွေလည်းမသေးလာဘူးဆိုပြီးတော့ပေါ့လေ နတ်တွေရဲ့နတ်တွေမှာရှိတဲ့သီလအဲတတ္တသီလအစရှိတဲ့တရားတွေကိုတက်တည်ထူပြီးတော့ပေါ့လေစံနမူနာယူပြီးတော့ကိုယ့်ကိုယ်ကိုပိဋိတွေဖြစ်အောင်ပေါ့လေဆင်းရင်တာအဲဆင်းရင်လိုက်လို့ရှိရင်ဣတိရလည်းပိဋိတွေဖြစ်လာတတ်တယ်ဒါကိုယ့်ရှိမှပိဋိဖြစ်တာမရှိရင်ဖြစ်ဘူးတတ္တလည်းရှိမှသီလလည်းရှိမှအခြားခြားအဲကုသိုလ်တရားတွေလည်းရှိမှလည်းဒါမှဖြစ်တာတတိအဝိရိယတတိသမာဓိပညာပေါ့လေဒါရှိမှန်တာဝန်တာပြီးတော့ ဥပသမနုစတိဥပသမနုစတိဆိုတာကိလေသာငြိမ်းပုံတွေကိုဆင်ញင်တာပေါ့တက်တန်းစားအနေနဲ့ဆိုလို့ရှိရင်ဥပသမဥပသမဆိုတာကိလေသာလုံးဝငြိမ်းတာနိဗ္ဗာန်တစ်ခုရှိတာပါပဲနိဗ္ဗာန်ရဲ့ကိလေသာဆင်းရဲဝဆင်းရဲတွေငြိမ်းပုံပေါ့ဒီဆင်ញင်မိတဲ့အခါသိအားရတယ်အဲ့ဒီအဆင့်မဟုတ်တောင်မှဇန်တရားတွေအားထုတ်တော့တမာပတ်နဲ့ကိလေသာတွေတော်တော်ကင်းကွာပြီးတော့ တချို့များဆိုလို့ရှိရင်နှစ်ပေါင်း60နှစ်ပေါင်း80များကိလေသာဖြစ်ခွင့်မရဘူးဆိုတာကိုစိတ်ထဲကိလေသာပေါ်မလာဘူးသမာဓိနဲ့တခါတည်းဓမ္မတားထားတာအများအားသူတို့ကဇာဏတဘာဝဝင်စားနေတာကိုအဲဒီလိုပုံကိုယ်တွေမှာအများအားစိတ်ကကြည်ပြီးတော့ပိဋိတွေဘယ်လောက်ဖြစ်နိုင်မလဲဆိုတာစဉ်းစားကြည့်ပေါ့ဒါမပြောနဲ့အခုဝိပဿနာအားထုတ်တဲ့ပုံကိုယ်တွေနိဝရဏတရားလေးကိဝိစင်ကြဲပြီးတော့စိတ်ကလေးတော်တော်လေးတန့်လာရင်ပဲ ဖြစ်လိုက်တာပီတိအာရုံဖြစ်တာပဲငါအရင်နဲ့မတူဘူးအရင်ကအပြင်လောကမှာဆိုရင်လက္ခဏာစိတ်တွေပူပန်ရင်ထင်းနေတာအခုတရားနေတဲ့ရောက်လာတဲ့အခါအေးလိုက်တာဆိုတာပေါ့လေတရားနေရဲ့အေးပုံလေးတွေပေါ့လေနည်းနည်းတရားဝင်ပြီးတော့အထုကြည့်လို့အေးပုံလေးတွေပေါ့လေစင်ရင်ပြီလို့ရှိရင်ပီတိတွေလေးဖြစ်တာသိကောင်းလာတာပါတကယ်တရားရလို့ခုမှတကယ်အေးတာလေးတွေများသိရင်ဘယ်လောက်များကျေနပ်မလဲဆိုတာတွေးကြည့်ပေါ့အဲ့ဒီလိုကိလေသာ ငြိမ့်ပုံကိုဆင်ញင်အဲဘာမထတအာယုံပြုပြီးတော့လည်းပီတိတွေဖြစ်ပွားစေရမယ်။အဲဒီနဲ့ပတ်သက် ပြီးတော့ပြောစရာတွေအများကြီးရှိပါတယ်။ဥပဒနာနဲ့ပတ်သက်ပြီးတော့ဖြစ်ပေါ်လာတဲ့ပီတိတွေဆိုတာတမယ်တဲ့နဲ့မပြည့်နိုင်တဲ့အပျော်မျိုးချမ်းသာမျိုးပေါ့။ကာမဂုဏ်ပျော်ကာမဂုဏ်ချမ်းသာကပြန်စဉ်းစားတဲ့အခါမှာတိတ်ကောင်းမယ်တော့မထင်ပါဘူး။ပူမှာပဲနဲ့တူပါတယ်။ ဒီတရားချတာမျိုးကပြန်စဉ်းစားလေဒီပုံပြီးနှစ်တိအာရမှုရဖြစ်နေတယ်သိကွာချတယ်တော့ဒါမလို့ခိတိတာငြိမ်းမှုဟာပြန်စဉ်းစားလို့ရှိရင်ပိဋိတိဖြစ်တယ်ဆိုတာဘုန်းကြီးတော့ဒါဒီလက်ခံတယ်ပြီးတော့နောက်တစ်ခုကလူခပုဂ္ဂလပြိဝဇ္ဇနတာတဲ့အဲဒေါသစွမ်းနဲ့ကြမ်းတမ်းတဲ့ပုဂ္ဂိုလ်လူခပုဂ္ဂိုလ်လို့ခေါ်ပါတယ်အဲ့ဒီပုဂ္ဂိုလ်မမြှဝဲရဘူးတဲ့ဘုန်းကြီးတို့ဒေါသဖြစ်နေတဲ့ပုဂ္ဂိုလ်မှာပုဂ္ဂိုလ်ရဲ့စိတ်အစဉ်ဟာ ချစ်ခင်တဲ့မေတ္တာဓာတ်ကမပါဘူးသူရဲ့သူတထိုးရဲ့အကျိုးစီးပွားလိုလားတဲ့မေတ္တာဓာတ်ကမပါတော့စိတ်က၆ကက်ကက်ကြီးဖြစ်တယ်စူပြေမှုမရှိဘူးဒေါသအစွမ်းနဲ့အမှန်တန်ကြမ်းတမ်းတာအဲ့ဒါလိုဒေါသအစွမ်းနဲ့ကြမ်းတမ်းတဲ့ပုဂ္ဂိုလ်ဟာယူသေးသေးတဲ့ပုဂ္ဂိုလ်တွေလည်းပဲယူတရားမှမသိဘူးတရားနာရမှမသိဘူးတရားထုတ်ရမှမသိဘူးဟုတ်ပါအဲ့ဒါလိုဖြစ်နေတာအဲ့ဒီလိုပုံကိုယ်လေးရှောင်းပါတဲ့ ဒီလောကမှာဒေါသဆွမ်းနဲ့ကြမ်းတမ်းတဲ့ပုဂ္ဂိုလ်နိဗ္ဗာန်နေရတဲ့ပုဂ္ဂိုလ်တွေဘယ်လိုနေသလဲဘယ်ပြောနိုင်မလဲဘယ်ရွှင်နိုင်မလဲမြဲတမ်းစိတ်ဆင်းရဲနေရမှာပဲဒီမှာအဲ့ဒီမျိုးအဲ့ဒီပုဂ္ဂိုလ်မျိုးဝေးရှောင်မှဒါမှပီတိဖြစ်တာနောက်တစ်ခုကစိနိတပုဂ္ဂလစေဝနတာဆိုတာပေါ့စိနိတပုဂ္ဂလဆိုတာအတောဇဘဟုလပုဂ္ဂိုလ်ပါပဲအတောဇဆိုတာမေတ္တာကိုပြောတာ မေတ္တာတွေပြန့်ပြောပြီးတော့ညဉ့်ညဉ့်ညောညောနဲ့စိတ်ထားတိမ်မွေ့တဲ့ပုဂ္ဂိုလ်တဲ့စိတ်ထားတိမ်မွေ့လို့ရှိရင်ကိုယ်မူရလည်းတိမ်မွေ့တော့တာပဲနှုတ်မူရလည်းပဲအများအဖြစ်တိမ်မွေ့တော့တာပဲအရင်ကတော့စိတ်ထားမေတ္တာတွေပြန်ပြောပြီးတော့ညဉ့်ညောတဲ့နုညံ့တဲ့စိတ်ထားရှိတဲ့ပုဂ္ဂိုလ်ဒါအရေးကြီးအရေးကြီးဆုံးပါပဲအဲဒီပုဂ္ဂိုလ်နဲ့နိစ္စလို့ရှိရင်အေးတယ်ပိဋိတွေဖြစ်တယ် အဲ့ဒီပုဂ္ဂိုလ်ရွေးပြီးတော့အဲပေါင်းပါတဲ့အဲ့လိုပေါင်းလို့ရှိရင်ပီတိတွေဖြစ်တတ်တယ်အဲနောက်တစ်ခုကတော့ပသာဒနိယသုတ်တန္တာပိဋကခဏတာဆိုတာပြတရားတန်ခါယနာသုံးပါးရဲ့ဂုဏ်ကျေးဇူးတွေဖော်ပြတာအထူးအားဖြင့်ဒီလိုလက်တွေ့ကျင့်သုံးရတဲ့တရားတွေရဲ့ဂုဏ်ကျေးဇူးတွေကိုပေါ့လေဖော်ပြတာသတိပဋ္ဌာန်တရားအထုတ်ခြင်းရနိုင်တဲ့အကျိုးတွေပေါ့လေဒါဒီဖော်ပြချက်တွေပေါ့အဲ့ဒီဖော်ပြချက်တွေကိုအဲ ဆင်ញင်တာပေါ့လေကြားနာပြီးတော့ဆင်ញင်တာဆွေးနွေးပြီးတော့ဆင်ញင်တာစာအုပ်ကြည့်ပြီးတော့ဆင်ញင်တာပေါ့လေဒါမျိုးတွေပေါ့အဲ့ဒါတွေအဲ့ဒါတွေဆင်ញင်လိုက်လို့ရှိရင်အကျိုးတွေတိရတော့တိတ်ပြီးတော့ပိဋိတွေဖြစ်တာอืมဘုရားယုံကြည်တဲ့ဘုရားစိတ်ယုံကြည်တဲ့ပုဂ္ဂိုလ်ဘုရားကုံတော်တွေအောက်ပြီးတဲ့တိတ်အားရတာတရားရဲ့ဂုံတော်တွေတန်ခါရဲ့ဂုံတော်တွေပေါ့လေဒါတွေဒါတွေအာရုံပြုလိုက်ရလို့ရှိရင်တိတ်ပြီးတော့อืม ဂုံတော်တွေပေါ့အဲ့ဂုံတော်တွေကိုဖော်ပြတဲ့တုတ်တန်တွေပေါ့လေဆင်ញက်တိတ်ပြီးတော့ပီတိဖြစ်တယ်အဲ့ဒါပီတိဖြစ်ခြင်းအကြောင်းတရားပါပဲအဲ့နောက်ဆုံးကတော့တတ္တိမုတ်တတာဆိုတာသွားရထိုင်နေအောင်အရာဖို့၄မျိုးလုံးမှာနှစ်သိအားရတဲ့ပီတိတွေဖြစ်ပွားစေဖို့ရာမြဲတမ်းစိတ်ကိုင်းညွတ်ထားတာဒါအလေးပေးထားတာအလေးပေးပြီးတော့ကိုယ်လည်းဆိုင်ပြီးတော့ပေါ်ရလေးတွေပေါ်ဆဲလိုက်ပြီးတော့ရှိမှချင်းအဖြစ်ဖြစ်နိုင်တဲ့និဝရဏတရားတွေ ပယ်ထုတ်နေတာဒီဝရဏတရားကြီးကင်းလို့ရှိရင်တော့ပီတိတွေဖြစ်တယ်ဆိုတာပေါ့လေအဲ့ဒီပီတိတွေဖြစ်ဖို့ရပေါ့လေသွားလည်းပဲအမှတ်ကလေးနဲ့ရလည်းပဲအမှတ်ကလေးနဲ့ထိုင်လည်းအမှတ်ကလေးနဲ့အိတ်လည်းအမှတ်ကလေးနဲ့နေရာဌာနလေးမှာပေါ့အမှတ်ကလေးပါနေတာဒါပီတိဝိရိယတံဘောဇဉ်ဒီအဲပီတိတံဘောဇဉ်ဒီဖြစ်ရေးအတွက်အမြဲတစေပေါ့လေဦးစားပေးပြီးတော့ပေါ့လေအမှတ်နဲ့တင်းညွတ်တဲ့စိတ်ကလေးတွေရှိနေတာအဲ့ဒါလို့ဆိုလို့ရှိရင်လည်းပီတိတွေဖြစ်လာတတ်ပါတယ်တဲ့ ဒါနောက်ဆုံးအကြောင်းပါပဲဒီနေ့ပီတိသမဝစီဖြစ်ခြင်းရဲ့အကြောင်း၁၁မျိုးအဆုံးသတ်ဟောပြီးပါပြီဒီနေ့ဒါပဲတော့ကြောင်းဆိုအချိန်လည်းပဲပြည့်သွားပါပြီ